pol pi thulam lak buni na lai mai za le som ni le ni khok pi som li le sagi na pasian sabat siang tho tan na sabat tan na a thupa tampi ki nga hi to a hi manin sabat ni pen e ya di nga ninuam khat a hi ding pasian in de hi sabat hong om na hangin lungdam na om hi pasian in ama khut to asep na te lungkim na to en hi abol sana khem pe te ama in hoi ma ma hi chi hi pian chil na alian khat anew som thum la khat van le le lungdam na to kidim hi jingsang ak si te in la sa khop mu a pasian ta te khem pe ki ko u hi job alian som thum la giat anew sagi hi akiching na sepna asu seding in leitunga mo na ahonglut hangin wanglian pa in ama dik na le he pi na to na khem pe piang sak hi na te ti ding in pasian in eite sabat hong pelai hi sabat tan na panin mi hing te laka ama the the na om den ding wana ipa in de hi ama anung ta pasian tak tak ahi lam the the na ilung sim sunga sabat in hongwana ตัวบังอาอามาอิเทนาปันินเอเตอินนุนตางนาและลุงนบนาอินเอดิงปัสยานอินเดฮีอียิปต์กัมปันินตอปาอินอามิปอลอิสราเอลเตฮอนเคียอาอามาทุกามอภิยักจังอินอามาอุเตอินสาบัดอตันนาอุโตมิลิมเบเตโตอกิลัมดังดิงอหินาอามาอุเตฮิลฮีปัสยานวังและนาอสังเตและ ama piang sak pa le kumbi pa a asang nom lo te akilam dang sang hi ma a hi hi tua in keile israel ta te ke kala lim khat hi den ding hi to pan chi hi tua hi chang in israel ta te in sabat tang ding u a akip thu cham na a hi ding in akhang akhang un sabat tangding uhi pai kya na alian som thum la khat anew som la sagi le som la kwa leitung khanan azwan ding in egypt gampan israel mi te hong pai khyat u changin sabat in amaute mitum dang ahi na alak lim ahi ma bangin tu in zong wan tung tol dam na azuan ding a leitung pana hong pai khia pasian mi te atuam dang sak lim ma hilai hi sabat in pasian le ami pol te akinai na lim khat hi a ama thu kham pa toy u ahi na lim khat zong ahi hi tua in ama mi tak tak le ama thu nial te kilam dang sak hi mei khwam panin chris in sabat to kisai thu na gen a kasabat te na tang tak piding uhi bahang hiam chi le tua in no te hong siang tho sak to pa in ke ma ka hi lam na thei thei na ding un ke le no te ki kala na khang na khang un lim khat hi ding hi chi hi pai khian na alian som thum la khat anew som la thum pasian pen piang sak pa hi na ahong lak ding lim a leitung mi te hong ki pya sabat in ama hong siang tho sak pa hi na ahong lak lim zong a hi hi na khem pe apiang sak wang let na in ama lim sun a mihing abol phaki wanglet nama a hi hi sabat asyang tho sak mi te ading in sabat in sian tho na lim a hi hi sian tho na tak tak in pasian to ki ai hwal na hi a ama to zela tong ki bat na a hi hi ama zela tong akila khian na a hi thugui pi te zui na panin tua sian tho sak na ki nga hi tua ba na sabat in thuman na lim a hi hi lungsim tak pi to thupiak lina azui mi in ทุกคำบุปีซงจุยดิงฮีทุมันนาปนินอามาอินเสียนโทนาอ่างอาฮีฮีอากิบทุจามนาขัดอินอิสราเอลมีเตตุงอาซาบัดอากิบยังมาบังอินเอเตตุงอาซงหงกิบยาฮีอามานิเสียงโทอาจะตังมีเตอาดิงอินซาบัดอินปัสยานอินอามาเตอามาเตลตัวมีปอลอินจามเตอาฮีนาลิมขัดอาฮีฮีอามาทุจามนาอามาเตตุงอาอามาอินตังตุงสังดิงอาฮีลำกิจามนาซงอาฮีฮี ปะเซียนกำกิวกนาลิมอาสังมีเข้มเปวปะเซียนตุงต้นทุจามนาสุงอตุงอหีฮีทุมันนาอหีคำเขากวลต่ออามาเลอามาอากิขีฮีอากวลขัดจัดอินกำจามขัดจัดเฮปะฮี sabat ni phong un thu piang lina akipat na liana topa in phong un chi hi lung hi mo na le lung kham na tampi laka mi te in thu kham de na akiching a azui lo na ding un pau lap zong ding u a hi na le siang tho a athu pi na ki mangil ding a hi na aman thei hi ตัวหิมันินอามาอินสาบัดนี้นาเซียนทูสังดิงอุพองอุนจีฮีไปเขียนนาเลียนซอมนี่อเนวเกียดนิกุกสุงตอนตุงเอเตอินไงสุดอินสาบัดอินเอดิงฮีอาทุบยักนาบังอาอตังดิงอินอิกิกินขอลดิงอฮีฮีทุกคำอหิมานา sabat atang lelbek ding hi ke hi nun ta khosak na khem pewa tua in khalam thu te ki sai ahi lam i the ding a hi hi pasian le amau te ki kal a ki chep te na lim khat a sabat ngai suna amau te asyang tho sak pa in pasian hi achi mi te khem pe in amagam ki okna thugui pi te kilang khe sang ding u hi amagam thukham te nisim in zui ding u hi sabat i sian tho na amau te tunga a om the na ding pen amau te nisim thunget na hi ding hi nisim in amau te in chris ki khol pi na nga ding u a ama zia la tong ki chin na zong anun tak na u a kelang khe sang ding u hi nisim in agam tat hoi te u panin midang te tunga akhowang u tang khe ding hi pasian na sep na amai not na ding a sep ding a om khem pe ulaka in kwan nun tak na a kizo na nga masak phot ding a hi hi in kwan panin sabat a ding kigin khol na a ki pat kul hi niguk sung ton tung nu te pa te in a in u pen tunglam zumpi adinga ata te u akigin khol sakna ding sang khat a hi lam phok ta u hen akam mal te u kam mal man hi sak ta u hen ata te u zang ding a a kilom lo kam mal te akam u panin pusuak sak ke u hen lung so na a om lo lung sim nei u hen nu te pa te o ama adinga na pat ta ding u a ta no te a hong pia a siang tho pasian mu na a a om ma bangin niguk sung ton tung gam taun sabat ni chiang in navek pi un topa in siang tho sunga biang na pe ding a kiging khol khin na hi na ding un na in sung uwa biang in no khat bangin na tano te u patta un ama si san to alei sa na tano te jing sang le ni tak simin pasian kyanga puang un pasian it a abyang ding u amau te tawan le ham phat na lian bel a hi lam amau te hil un ตัวบังอาสาบัดอกิพอกจังอินคาลัมทูเตอตุดิงอินเลยตุงทูเตกิพัลนอนเลาดิงฮีนิกุกซุงนาเซบนาตุกิไซตาวันขัดเปวสาบัดนีอาดิงอินสิดเลาดิงฮีตปาอตอลงากอัทลากกิกนีจังอินอามาเบียกนาหุนสุงา ki helding in gimlua a i omlo na ding in niguk sunga leitung na te isep na a i tha te be sak lua ding hilo hi niguk sung khem pe sabat a ding ki gin khol na a friday pen ki gin khol phat diak ni ding a hi hi moses tung ton in topa in israel ta te kyanga jing chang in topa a ding a siang tho sabat tol ngak na a hi hi ne em ding te u tu ni in em un la na hwan ding te u zong hwan un a om lai teng jing sang chang a ding in koi un mi te pai wa mana tom u hi an goi na ta goi in sum a zong su in dal pek sunga em u a an lum in bol u hi chi hi pai kyan na alian som le guk anew som ni le thum le gamlak wak na alian som le khat anew giat israel ta te adinga wan pana kia an pen nek the ding in bol ding ke samlai hi tua pen ki gin ni a hi friday ni a sep ding a hi lam topa in amaute gen hi friday ni in sabat ading kigin kholna man siang ding hi ponsil ding teng abai sa in omdinga nek ding khem pe zong bol sa in omding hi khedap zong za zut ding a pumpi zong silding hi hi the ding vi ve a hi hi ngay na khat in bol pe le chin na hi thei ding hi sabat pen pon phop na ding an hwan na ding gol nop bol na ding le leitung to ki pol na sep dang te sep na hun ding hi lo hi ni atum ma in leitung to ki pol na sep khem pe khol san ding a leitung to ki pol lai khem pe zong mu lo na muna koi ding hi นูเตปาเตโอนันนเซบอุเลนันนเซบอุเดนานาตาเตอุเกนอุน ทุพยังนาบังอาสาบัดนตันเทนดิ่งอัวนักกินขอลนาอัวอามาลเตกิหูสักอุนสาบัดมองตะเกลจงเงินเตลตักอาอีเก็บดิ่งอฮีฮีหุ่นเข้มเปอเสียงทอดิ่งอาอากิอาบสาอฮีลำมังงิลเกอุน ahi thei za za in friday sun kim pan ki pan sabat aki pat hun dong thachial te in na sem te hun ong peding hi lungnuam taka to pa ni adon the ne ding un kigin khol na ding hun amau te pia un to banga na hi u to leitung na te a ki pan supna bangma na tuak ke ding u hi kigin nia ngai su ding na sep dang khat om hi in kwan sung ahia pol pisung ahi zongin khat le khat ki kala om ki tel khel na khem pe pai khyat ding ahi hi lungsim sung panin ki elna he na le ki mu da na khem pe hol khya un กินยามแคดนาตอขัดเลขัดนะแคดนาอุกิทมอุนลานะจิดัมนาดิงอุนขัดเลขัดทูกิงเอ็ดสังอุนจิมส์อเลียนงาแนวซอมเลกุสาบัดเสียงโทปัลสัตนาบังาวันตงอินอังไอสุดเทดิงนาขัดเปวสาบัดนิยาเกนดิงอหิยาหิดิงอหิซงอินกิกินนีอินเกนเลาอหิเกเลหิเลาอินกอยเกอุนสาบัดนีอาทัตังนะเสบนาปนากิคอลดิงเบกฮิโลอิน lungsim in zong asyang thona te angai sut theina dinga aki khal ding pasian in hongian hi thugin na lo tengle leitung thu te ki kup na to thupiang lina aki palsat a hi hi lungsim sunga honglut thei thu khat peu peu ki kum a ki ho na in ut pe pau na a hi hi thuman pana pial na khem pe in sila le mo sak na sung hong tun hi ni tum ki khop na sabat ka tang hi achi mi tam pi te in sabat asian tho sak ding za un siang tho sak lo u hi thu piang i chi na le de na bangin sabat atang lo mi te hang in topa nak pi in kimin sasak hi to hi manin ama in sabat tan na a ki po phat ding hong sol hi ni atum suk ma in in kwan in ke kai khom in pasian thu sim in la sa in thu na ngen ding u hi hi thu mi tam pi in or mo lo u a hi manin ki po phat ding ke sam hi pasian tung le khat la khat tunga mo na ki thum ding ke sam hi pasian in thu pa apyak sa le asian tho saksa ni apa toy ding in in kwan mi mal khem pe akigin khol the na ding gel khol na tua ma ma khat nei thak ding ke sam hi in kwang dia ki khop na azong nao pang te ki hel s lai siang tho bu toy sak chat un la tang ni tang thum bang tek sim sang un tua chiang in aki thei kim la khat sa un la thunget na to zom un tua a hi ding chris in lim hok lak zo hi to pa thunget na pen a tua teng lian lo ki kik ding a ki ngai sun hi lo a i thunget na te koi bang dan ding chi a hong lak a hi hi i thunget na bai lam ding a sim tak pi hi ding a tel nop ding hi ในกิตังสับนาเตกำมลใบลำโตเต้าปาแกงะเงียนอินลาอามาหองเฮปีนาเตลุงดำเกาอินตัวบังอินนอินสุงอุเลนลุงสุงอุวะเดหัวไอแรงลาบังอินเจสูสัมอุน inkuan sunga akisai khollo thu tampi pulak a thu saupi nge ding hilo hi hamphat na le thu pha banga akingai sunding kimlai thu sau nge na in thu nge na hun achim tak huai suak sak hi lob na le lungdam na hun khat suak sang un ni hong tum suk chiang in sabat hun abei chiang in hun siang tho abei na pen thunget na le lasak na to lak un la ne sep na ni guk sung ton tung pasian hong om pi na ding ngen un to pa adinga sabat sian tho sak na in ton tung hot khian na a hi hi pasian in ke hong za tak te ken zong ka za tak ding hi chi hi semol masa alian ni anew som thum in kwan ading siang tho bel hun sabat school le biang na hun pi in sabat hun khen khat bek a hi hi hun om lai teng pen sabat hun khem pe laga asyang tho bel le aman phebel a in kwan te in azat ding u a hi hi tua hun te nu te pa te in ata te u to zang khom ding hi in kwan tampi te a naw panglam te pen ama ut bang banga ata ding in ki koi khong hi ki koi khong le naw pang te om khong thei lo in khong ki mol pa in หัดหวยคัดเปอุซงหองหิดิงอุฮีตัวบังอินซาบัดอินอมาวอาดิงอิน เสียนโทนาในนอนโลฮีเขาหุนนบจียงอินนูเตปาเตอินอาตาเตอุโลสุงคองและสิงนวยคองอาวากปิอุเฮนสิงกุ้งโลปาหอยโนโนละกะไปอินปะเซียนอินสาบัดออมสักนาทูคองอามาวเตเกนปิอุนปะเซียนเปียนสักนาเสบนาเลียนปีซงอามาวเตเกนอุนปะเซียนขุดปนาเลยตุงหองอมเขียดลายตักอินเสียงโทอินหอยมามาหิลำซงเกนอุน park camp pe solbok camp pe le singkung camp pe in piang sak pangim na bangin piang hi mit in at kha camp pe pa tak huai a pasian hong it na thu long sim sung tenga hong wung hi oging camp pe zong pasian o to ki hualin la sak na vi ve a hi hi pasian na sep na akiching asusia pen mo na hi lam lak un ling le kiak te da na nat na le si na te pasian thuman lo na hang a piang a hi lam gen un mo na in bangza ta in leitung su sia hi tama le pasian hoi na kilang ve ve lai a hi na zong musang un lo pa hing nge ngai te singkung sang pi pi te นิตังนวมเตเมเตไดตุยเตจานไลกัมไดนาเตวานาอักซีเซียจวยเตเลเอ็ดลอมคาปีอินเปียงสักปาถูหองเกนอุฮีปะเซียนหองอีดนาเลหองทวกนาหองลักโลฮิเลอลุงดำเทโลเลยตุงอากัวมัลขัดจงหองเกโลอินนิจังขัดจงหองต่างโลดิงฮีฮอดแขนนาลัมปีจงอมาวเตฮิลอุน pasian in leitung mi te it ma ma a ama a um mi khem pe in kisalo a ton tung nun tak na anga an ding in atapa khatang hong pia hi na thu zong gen un yo hang alian thum ne som legu bethlehem khwa a tang thu jang na bhuai zong gen ki ki un jesu naw pang a hi lai a anu apa thu aman na khang no a hi lai a achi tak na le na asep na in kwan ki wak na ding a hu na chi te tano te kyang again un hon pa in khang no te hak sat na te lung kham na te ze na athwak na te alam et na te u le lungdam na te u thei pi a amau te khasiat pi in hu na zong pe thei a hi na te zong to bangin amau te hil un lai siang tho sung panin alop huai tang thu te amau te to sim khom zel zel un sabat school huna asin sa te u dong ki un la mai a asin ding u zong amau te to sim khom un sabat ni chang in in kwan bup in pasian tunga hoi taka ki ap na nei ding a hi hi thu piak na in i huang sunga om khem pe huam sang hi ina yom pi khem pe zong a lei tung na sep na u koi phat ding a hun siang tho sung pen ki ap na in zang ding hi amani siang tho ni in lungdam taka biak piak na to nawek pi un pasian pa toy khom un หงไปอุ่นเต้าปาเบนี้คริสอินกมินโตนิเลทุมออมขอบนาอามาเตลายจังอาเกยกอมฮีจีฮี ma te alian som le giat anew som ni thum mi ni le thum bek a hi zong in a om na mun pe pe a to pa kam chiam angen ding in amau te ki khom khom u hen ama ni siang tho ni a pasian beding a a ki khom mi hon tom no te in zong yawa thu pa tampi ngen the ding u hi amau ki khop na a leng la thu pi a a jaisu pai a hi lam a up ding u a hi hi sabat siang tho sak a lungsim tak to biang na a pe te in no no te ahong siang tho sak to pa pasian in keima ka hi lam na the na dingun chi kam chiam anget ding u a hi hi pai khian na alian som thum lakha neu som le thum leitung na sep na te panin alung sim hei khia a pasian hoi na le thu pi na angai sut na to mi hing a ding a thu pa a hi ding in sabat akibol a hi hi ama thu again ding ama thu sunga om thu man te akikum khom ding le thunget na hun hoi khat azang ding in pasian mi te akikop khom ding u ki sam hi a hi zong in hi bang hun te sabat ni na ngon in zong aki chim tak lo na ding in sau sak lo lo dinga lo buai sak ding hi polpi in thil sia anei keile ki khop makai ding in mi khat se ding hi a hi zong in ama in thu a hil ding hi tuan lo a biak piak na hun zong atam zo aman azang ding hi tuan lo hi thu hil na atom alop huai lai siang tho mun khat sim na in phat tuam na liat zo the hi tua pen thunget na le te ti pan na to zop ding a hi hi sabat ni a ki khop na te alop huai the ding in mi khem pe win ta wan nei u a hi lam a phong ding u a hi hi ki ngei na se a ki khom dinga pai pong mong ding li lo in pasian le ahong sol pa jesu christ na thei na ding wa ngai sut na te ki kum ding ni sima na sin khak te u ki thei sak ding lungdam na thu gen ding pasian makai na dei tak pi na hi na u again ding na hi u hi christ thu na ki kup khop na u panin nun ta khak sat na te le gal do na te a tha khau na na nga ding u hi nang guak tang len na le tuam tat na to christian a hi ve ve ding in kingai sun ngei ke in akwa matek mi hing hi na to akizom khom diam diam ki hi a khat chat in asin khak o thu pen adang te sin khak thu te to sai kak a sittel ding a hi hi sabat school sabat school na sep i ngim na in mi te kai khop na ding a hi hi sep dan zong gen banglo in hoi kha ding a ade huai wan zat te zong kim phial ding a hi ta zong in chris kyanga naw pangte le khang lo te aki tut keile tua sang amok na ahi hi chris lama mi te aki kai keile biang na pen ngei na bang peka nei na in amau te lungsim la zo lo zo sem ding hi hu na aki sam mi lungsim kong kha chris in aki ulai tang in lai sang tho ahil sia te in jong ahu kul hi naw pang te in ခါအီဇောနာအမန်အူအာဂျေဆုအလုထေနေဒင်းအာအလုံစင်ကောင်ခါအူအဟွန်အူလေဂျေဆုအင်အမောက်တဲထုထေနာဟွန်ဆန်ဒင်းအာအမောက်တဲအင်ပစီယန်ထူတဲဟောင်တယ်ဒင်းအူဟီဆယာတဲနဆက်ပန်အဟက်ဆာဟီလိုဟီဂျေဆုလုံစင်တော့ဆမ်ပူလေအူပစီယန်ခါအီနဆက်နာတော့ဆီယမ်နာဟောင်ကိဘဲလပ်ဒင်းဟီနူတဲပါတဲအောနတာတဲဥတော့ဆဘတ်စကူလေစန် nasin na ding u nisim in hun tom khatta se kya un aman pha tang thu siang tho sin na ding hun thu pi namok bei sang u sang in mel te ki khop na khong te zong pel zo un nute pa te le ta te in akibang in to thu sin na panin phat tom na nga ding u hi lesson to ki zom lai siang tho mun thu pi zo diak te aphamo hilo in ham phat na bang in ngai sun in lot nga ding han cham un amasa in lim tak in na nga zo ke u zong in han cham in kisin sin le uchin asot na chiang in thuman kamalte to banga na khol ding nuam na sading uhi to bangin jongsang le uchin khalam khan to na a hong man phama ma ding hi na in kwan sungwa lai siang tho sin na hun man manin om sang un leitung to ki pol na te don kei phot un อากูเล่าปนคุยนาคองและอากิซัมเล่าอันเนกบอลนาคองเตกวยพัดอุนลา นุนตักนาอันโตนาคาอุวักพดอุนลุงดำไม้ไตตะกาปเสียนทู นิสิมาในขัดเฮียม ในลังเฮียมเปิมาสิมนาปันอเปียงทุพาเป็นเสคิดเทดิงเฮโลวีหลายเสียงโทอามะและอามะกิเคสังอุนลา ทูขัดเปิตอกิไซเป็นหุนตวมตวมและมุนตวมตวมปนินกายคอมอุน ແລງລາເຕຮັງອິນໃນອູອາທຸສິນນາຫຸນກິເປລສັງເຄອຸນຫຸນຈັດໄລຕາກະຫົງໄປອອມເລຊົງສາມຸນລາກິເຮ ල් ສັງອຸນເລດຸງໂຕກິປໍເມດນເລກວນບນາເສັງອ pasian thu thei thei na thu pi sa zo na hi lam u ke mukhe sang un sabat school kim khat te a lesson sung panin a thu te sim suk lel pe ngei na anei u ka gen ding zong ka tha da hi to bang hi lo ding hi hun te ki sam lo pi le mo na te ki dim thu te gen na in ki mok zat ke hen la lai sang tho sin na hun in ki jang hi le to bang in om lo ding hi sanga lai sin na te sang in sia te le nau pang te in sabat school lesson lim taka asin zok lo na ding u athu om lo hi athu pi zo lua ma ma thu te hi manin lim taka sin zok ding a hi hi hi thua olmo lo na in pasian lungkim sak lo hi sabat school lesson a hil te in pasian thu to lop na le thanga na ane u kula thu azate bek hilo in thu banga gam ta te a hi ding u kisam hi lenga hiangin agui pi panin tha anga ama abangin amaute inzong chris panin tha anga ading u ahi hi pasian huana pak te ma bangin amaute lungtang te zong pak kung ma bangin agum te palkhia a agim nam tui mun khem pe akizel sak the na dingun wan tung he pi na dai tui amaute tung atuk ding ke sam hi siate in pasian thu lim taka asin sang nau pang te hidinga ခရစ်စာငါနိစင်အာစလဲစန်အစင်အဟိနာဥကီလန်စန်ဒင်အင်လေတုံခဝากလေဆ ्या ပီပါအဟီအမာကျန်ပနာအငါဥခဝากမေဒန်တေကျန်အတန်းဆွန်စန်ထေတေဟီဒင်းဥဝီအဟွန်ဟွန်အင်မကိုင်ဒင်းတေနတေလူချန်င်မိုင်တန်းဇာတက်တွမ်နေပေမလောဒင်းငါပစီယန်အီဒါဇာတက်နဆန်ဥပစီယန်ပန်ဒတ်လကောအာအနေဒင်းတေဘက်မာတွာဘန်းအာသူပီမုနာနတေလဒင်းဥအဟီဟီ sabat ni in apha bolding siang hi in kwan sungle pol pi sunga mi hu nop na lung sim akilat khya ding a hi hi leitung na te sep na ringa nikuk sung hun hong pe pa in ani sagi ni siang tho tang in thupa pia a ama a ding in se tuam hi tuani in ama na asem ding a aki ap khem peu atuam ma ma in ama in thupa pe ding hi wan tung bu pi in sabat tang u a hi hang in kin mel nei lo a bang ma sem lo a om u hi lo hi tuani in kha i hat na khem pe a khan lo ding ke sam hi ba hang hiam chi le eite pen pasian le hong han pa christ a ke muding hi lo hi hiam อุมนาตออมาอิมุเทฮีอามาอินคาเข้มเปทุพาปยาอินทัทักวันนวมฮีပစီယန်ဟေပိနာထူအင်ဂျီနာတဲလေဂင်ထွတ်တဲအဒွန်ဒင်းအင်ဟောင်ဆောလ်ဟီအမောင်နပ်တွမ်နဒင်းအကိဆမ်နဆက်နာပန်အဖမောဟီအာဆဘတ်ပါလဆတ်နာဟီလိုဟီအဟီဇုံအင် အဖမောတက်တက်လို့တဲ့ပေမပက်ဒင်းအဟီဟီကိဂင်နီအာဆက်ခစ်ထေဒင်းဘန်လိုနင်းတဲ့မိတမ်ပီအင်ဆဘတ်ကိပတ်ဟွန်ဒေါင်အောလ်မောလိုအင်ကိုိတ်ထေဝီตัวบังฮิโลดิงฮีหุนเสียงโทอคิปัดจังดงเซบโลอาออมนาขัดเปวเป็นสาบัดหุนอเบยดองอินเซบโลอินก่อยสวงดิงอฮีฮีสาบัดนี้อาอันหวนโลอหอยฮีหางอิน an na king awat neng ding hi lo hi khowat hun chiang in azan a aki hwan sa an pen lum sak ki ding hi an pen bai lam ding a a hi zong in lim in du huai ding hi nisim a in kwan a ne ne ngei lo u an pol khat a lop huai ding wai hom un thumang mi te tunga ki kham thupa e ten zong e de le e zong sabat lim taka itan ding a hi hi aki pel thei ding hin a pi in ตัวนี้อินควอลอินเทเซลฮีสาบัดตันนาติกิไซอาตัวปาหงเปียขวักตะกิจุอินตัวนี้อากุนกวางเต็มโบเลมอตอของตอควาซินเปนกิดอบมามาดิงอฮีฮีอิตาเตลิคังโนเตมายะฮีทูตอกิไซอินลิมหอยอิลาดิงอฮีฮีอิหุนาอกิพมอปอลปีเตวพาอา pasian in amaute zakding a adei thu te apwang ding in sabat ni a khwarzin ding phamo thei khading hi a hi zong in tuani ma in itiket ding lei khola a kisam khem pe ikigin khol khit ding kisam hi khwal izin khiat ding chiang in zong sabat ni ipaina ding mun itun lo thei na ding in အဟိထေဇာအဇာအေဂဲလ်ခေါလ်ဒင်းကိဆမ်ဟီဆာဘတ်နီအာခွာဇင်လောအာအဖမောဟွန်ဟောင်တွန်ချ ्यांग င်လေတုံထူတဲလမဟောင်ကိုင်နွမ်ထေဒင်းမီတဲတော့အကီခေါလ်ဒင်းဟီလိုဟီအလုံစင်ပစီယန်တော့ကီဇုံဆန်အင်အမဘက်တော့အကီဟိုဒင်းအဟီဟီမီဒန်တဲကျန်အထမန်ဂဲနဒင်းဟွန်ဟွိုင်ဟောင်အမနာကလေအခါဆွာကေဒင်းဟီဂိမနာအထွန်းမီတဲအနော့တုံဆန်ဒင်းလေအချိမော့တဲအဟွန်ဒင်းင်ကီဂင်းဆာင်ယုံဒန်ဒင်းဟီ ตัวบังมุนเตอะอามาหงเปียกซาเทนาและสยามนาเตอิจัดดิงปะเสียนินหงเดฮีสุมบอลนาไวคองอีเกนเกดิงอาเลยตุงตุกิปอลทุจินทุตังเกนนาอาอีกิเฮลเกดิงฮีหุนเข้มเปเลมุนเข้มเปวะสะบัดปะตอยนาตออามาตุงอิจิตักนาอิละดิงปะเสียนินเดฮี sabat ni a sangka na thu piak li na azui pe ma in ama le leitung ki kala ki khen na ki gi ki khung a hi lam muding hi sabat in sitel na khat hi a mi hing le mi hing ki sitel na hi lo in pasian in mi te hong sitel na a hi hi tua in pasian abete le abelo te ki lam dang sak hi hi thu panin thuma le thu khial ki kal a anunung ki do na lian pi hong piang ding a hi hi imi te kim khat in sabat ni in ata te u sang ka asak u hi apel mo hial ringa ki sol hi lo hi sang a thunai te in niguk sung sang aka lo te ki sang lo ding achi man u a hi hi tua sang te a lai sin ngei na teng bek ki sin sak lo hi na sep tuam tuam zong ki hit lai hi tua mun te a thu pia ka zui u hi achi te ta te sabat ni in sang ki ka sang hi นูเตปาเตกิมขัดอินคริสกัมมัลมันอินอากำตัดอุกิปังหางอุฮีสาบัดนีอินอภาบอลดิงเสียงฮีจีอุฮีตัวเป็นมะสาบัดนีอินนากิเซมเทฮีจีเปาลับอินหงกินเอดิงฮีตาเตวากนาดิงกิซัมฮีหงจีดิงอุฮีบางฮีดิงอาบางฮีเราดิงจีจียงตันนากีเคนนาบางมาอมโลฮี thu piak li na akizui thelo na muna ata teu apuak lai teng u isangam te in pasian mai pha mulo ding u hi nisagi ni in ata te u sang aka lo na ding in thunei te to ki ho na anei ding u ki sam hi anga azo ma ma ke u le zong a hi ding u ki chian ma ma lel hi bangza ta asum zo u zong in pasian de na azu ding u a hi hi kim khat te in to pa hung so na tua za liang hi tel tal ke hong chi ding u hi tua za ta sup lo liang a sabat tan ken kon ding hi ke gam thu kam to kile bul a tua za a om ding hi ke hong chi ding u hi mi hing so na sang in pasian thu kham pa toy zalo ding mo chi ze na hia hong tung pa hi pasian apa toy te le apa toy lo te aki lam dang sak hi ma hi pa hi achi tak na ila na ding hi mun ma hi pa hi pasian in gental taka thuman na hongkal hongen a hi lam akhang akhang a ama mi pol te to pasian aki zop dan in honglak hi นูเตปาเตอินเลยตุงมีเตตะกิปอลอางอาตาเตอุพิลนาอาสินสังอุเลสาบัดนีซงนิดังเตมาอบังอาอาบอลอุเลปัสยันเจ็บเตนาอามาวเตตุงอากิเคนเทโลดิงฮีเลยตุงมีเตตออามาวเตกิสุเซคอมดิงฮีอนูอาปาเตอุตุงอาอามาวเตสิสันตุโลดิงอาเฮียมปัสยันทุปยักเตอิตาเตลิมตังอินฮิลอา นูเตปาเตทูอิมันสักโซเลตัวจียงอินอุบนาเลทุงเงตนาโตอมาวเตปะเสียนตุงอาบเลหังไอหันจามนาตะกิจุยอินอามันนาหงเซมดิงฮีบะหังยามจิเลอามันกำเจียมหงเปโซฮีกำสุงเตงะกิมนาเลียนปีหงตุนจียงอินตอปาบุกสุงมุนขัดอาอมาวเตตออิบุคอมเทดิงฮีเลยตุงมาสวนเตปนาตอลงักนานี a thu pi lo leitung phat tuam na te nga na ding a a si thei mi hing in ama de na pasian in ale zui ding a a han cham ngam pen an se ma ma up mo na a hi hi leitung na sep na ding a sabat zat zel zel na pen sabat nial wilwel na ma bang in ทุกคำปัลสัตนาตักตักมาฮิเวเวฮิบางแห่มจิเลตัวอินปัสยันทุบยักเตอุดบังเปอาบอลนาฮิฮิเกยมาเต้าปานปัสยันอุนโนเตหงมวงเหมาะใบปัสยันกะฮิฮิจีอิน sinai mual pan ging hi ama amuda te ta te khangthum khanglina dong apa te u mo na amau te tunga ki thuk ding a ama it a ama thu pyak te azui mi a khang tul tampi te tunga he pi na kilak ding hi achi pa in thuman na phel khat lob na bek khat khat chi khong de lo hi midang te nei sa guk na chi khong pen အထုနေယဟီလိုအာတောဘငါအဂုတာမီအမင်ဒိုင်မာမာဟီမီဒန်တေအခမ်ထေမီအင်ဝန်တုံပစီယန်အင်ဒေနာတွမ်တော့စေခ i ာအာ ทุพาอภิยักษาหุนเป็นอากุกดิงอามายจุมโลดิงฮีกัมเป้าเตเลงไอสุนาเตซงกิเก็บดิงอฮีฮีสาบัดนี้อาหมายลำนะเสบดิงเตกิกุบนาอันเตนะเซมตักตักจะมาอินปัสยานอินอามาวเตไงสุนฮีสาบัดอิสยังทสักนะดิงอินเลยตุงตกิปอลทูเตอังไงสุนดิงอินอิลุงซิมอิพัลเลาดิงอฮีฮีปัสยานอินแกนคินโซอาอเกนบังอามีเตอินอามันดิงอุอฮีฮีมิงอินหินวมดิงงอ hi nuam lo ding chi aman kan lo hi nun tak na le thu pi na to pa in da na mi pa swak ding le lung kham na athuang ding a ama pan mun sang pi nu sia a ama thuman lo na thaman pan a mi hing a hot khya the na ding a zum huai na le si na atel chang in ama ut ut le nop sak kan ton lo hi mi hing amo na to hilo in amo na te pan hon khe ding in jesu si hi mi hing in ama khel na lampi te anu sia ding chris limle lai azui ding ama singlam te po a ama nong azui ding ama ang sung niala bang bang hitale pasian thu aman ding a hi hi leitung to ki pol me na khat pe nga na ding a sabat ni a na sep na a bang thu bang lama in กวามะกุมเทลดิงฮีปัสยันอินมีขัดอมาบและมีแคมเปอมาบกูดิงฮีมีจองขัดอินซาบัดนีอานาเซบนาโตอินกวนหอยตักอินวางโจจะดิงอหิเลสุมงะนะดิงอินอามาอินแซมโลเทมาดิงเฮียมเออดังแคมเปอินจงอหิเทนีจังเบกมาอินซาบัดตังเทดิงเฮียมสีนายมอลปนาออกิงอินนิกุกซุงนานะเซมดิงอานะเซบดิงแคมเปนะเซมดิงฮี ahi zong in anisagi ini in topana pasian sabat ahi hi chi hi paikyan na alian som ni aneu kwala som pasian thu pyak te na zui ding nakum in hong peng ton lo ding hi abraham atek nungma in nak pi in kizaet hi topa kamal te tek sepa ading in de huai lo in lip khap huai phial ahi hang in ama kam tam ton se lo in aman dik zong wai kai ton lo hi te khin gwai khin a anun tak anuam sak ding tapa khat anei sun biang na a apiang ding hi thei ke chile kilom hi to tapa te ki sai a aki pesa kam cham te to to thu piang na ki to ke chi in to pa tonga again le kilom hi a hi zong in abraham phun lo in paulap zong zong lo in thu mang hi ama in pasian muan chi tang in muang hi Jaisu na sem te in sabat sian tho sang ding apok lo mi te a hil ding u a hi hi sabat tang ma in ki gen na pi a sabat ni a leitung wai te ki kum a om mi te me git na le chi tang na to amau te in atai ding u a hi hi pasian ni siang tho ni a ama tung a ki ap ding u a han thot ding u a hi hi a ki siang tho sak sa hun te ki man na nei lo pi a amok zat be thei ding in kwama ke ngai sun ke hen sabat tang te sabat hun atam zo a i mut ding u pasian in de lo hi to bang a hi na u to amau te in piang sak pa amin dai sak u a hi hi to ba na ni guk sung teng pen tol ngak na huna zat ding in pa mai lo a chi u a hi na alim alai u to alak a hi hi akisam ma ma i mut hun ding te u sumzan na hunin beisang u a to ten hun siang tho sunga ai i mut na u ตกิดินกิกสังอุฮี ตัวจังอินอมาวเตอินตอลงักนีดิงาสะบัดหองกิปยาฮีกะตอลงักดิงกิซัมอะฮิมันินกิขอบนาตอกะตอลงักคนดิงกิเปลสักเกนิงจีอินปาวลับจงอุฮีตัวบังมีเตอินอะกิเสียงโทสักษานีเป็นอะเลลามาอะจังอุอะฮีฮีอะเดียกเดียกอินอมาวเตอินตัวนีอินအင်ကွမ်ပီတေဥတောမီတ ோம் တလေတမ်တဆဲလေဆဘတ်တန်အာထုငက်နာအင်နာအကိခေါပဒင်းဥအဟီဟီဆဘတ်နီအကိငါပစျန်ထူပါအင်နီဂုတ်ဆုံတွန် ตุงอมาวเตออมปิเทนดิงิน amaute in ahun ule ahat na te u khalam thasan na a azat ding u ahi hi nisagi kal khat chunga om ni khem pe ulaga sabat ni za a pasian thu ngai sut na ding a a hoi ni dang om lo hi siang tho tak a sabat ni ki tang pai sok hi le lo ki khong le milim be khong om thei ngei ding hello hi sabat tan na pen eden huan a hong ki pan hi a leitung ma ma to a khang khom a hi hi pian chil pan ki pan in tul pi te มิทุปีเตเข้มเปอินนาตังอุฮีอียิปต์กามาศิลาอาอาอมสุงอุนอาโตเตอุนอิสราเอลมีเตสบัดปัลสับสักคำตังอุอาอาเซียนเท่านามังเงลโจจะดองเจียงหงตุงอุฮีสีนายมัวละทุกคำอากิตังโกเจียงอินทุพยังลีนากำมัลกิปัตนาอาสบัดนาเซียนเท่าสังดิงอุพองอุนจีฮีตัวกำมัลอินตัวหุนาสบัดกิพุตตอมอหิโลลำหองลักฮีเปียนจิลปนาหองกิปันอหิลำหองกิลักกิฮี มีแต่ลุงซิมซุงปันินเปเซียนอเบยสักเทนดิงินซาตานอินตัวมอลสวงเพลเซียดดิงยิมปะฮีมีแต่อินอมาวเตอพยังสักปามังงิลเทเลเซียนนาดดิงินหันจำนอนโลดิงอัวอมาวเตซาตานไอคุบซาฮิปะดิงฮีซาบัตตันนาปนาทุพาเตทุพยักลีนาอีเดนาเทอา sabat atang mi te wan dong bu pi in sabat ni in en in vil u ahi na ke hong ki musang hi wan tung mi te in tua pasian phu sa sabat thu pi ngai sut in lo bol ma ma u hi ki ap na lung sim tak tak to alung sung u a topa pasian teng saka asiam thei za uto sabat ni asyang tho sak thei na ding u han cham a sabat ni nuam sa a pasian pa toy te tunga tua wan tung mi te in khowak le chidam na atuam in pia u a ha na zong amau te gwan tuam u hi wan tung de na te hoi taka zui na in leitung le wan tung pumpi le khalam thupa te akibang in hong puak hi hi thu azui mi le hi thu kip taka alen mi hampa hi sabat pal sat lo อาอตังมีเสียนาคัดเปอบอลนดิงปนาอขุดอแกมมีซองหำพาฮีตปาเบดิง to palama hongki hei namdang te ta te sabat palsat lo a kathu cham na alen kempe kamor siang thowa ka pai pi dinga kathunget na in sunga amau te kalungdam sang ding hi aisaya alian som nga le guk aneu ni guk le sagi leile van te akip lai teng piang sak pa wang let na lim a hi ding in sabat om den ding hi leitunga eden huan hongnop chit kik changin ninwaya om kempe in pasian tol ngak ni siang tho ni hongpa toy ding uhi anop chima ma lei thaka ateng mi te sabat khat pan sabat khat kamaya hong beding in hong pai ding hi topa in achi hi